တောင်တက္ကရာ2553ခုနှစ်လူတော်ဟောဟာကောဇာတက္ကရာ1382ခုနှစ်ဘုရောဝတ္တန္တမိုးလရာတိတော်တလင်းလာပြီနီယနေ့ရွှေမင်းဝန်သာသနာရိပ်တာတို့ဓမ္မတဝနာ ကုသိုလ်တို့လာရောက်စီပူကြတဲ့ဓမ္မမာမကတ် တရားလူလားကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကအင်္ဂုတ္တရနိကေမလာတဲ့တမယတုတ်တံတရားတော်ဘာတုတ်တံလဲတမယတုတ်တံဆိုတာအချိန်ခါဘာလို့ရမယ့်အချိန်ခါလဲဆိုရင်တရားအားထုတ်ရမယ့်အချိန်ခါကိုဟောတာ ဒါကြောင့်ဒီသမယသုတ်တံလေးကိုတရားအားထုတ်ရမည်အချိန်ခါ၅မျိုးတရားတော်တရားအားထုတ်ရမည်အချိန်ခါ၅မျိုးတရားတော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသူ့ရဲ့တတိတဝကရီတရားအားထုတ်ရမယ့်အချိန်ခါကစပြီးတော့ရွေးချယ်ပေးထားတယ်။ဒါကြောင့်လေဆို တရားအားထုတ်ရမယ်အချိန်ခါ၅မျိုးရှိတယ်လို့အားမထုတ်ရမယ်အတမယအချိန်ခါတွေရောမရှိဘူးလားအဲ့ဒီမှာတရားအားမထုတ်ရမယ်အချိန်မျိုးကိုသွားအားထုတ်ရင်တရားရနိုင်ပါမလားမရနိုင်တရားအားထုတ်ဖို့ရာအတွက်မြတ်စွာဘုရားဟာအချိန်ခါ၅မျိုးရှိတယ်ဆိုတာကိုမြတ်စွာဘုရားခွဲခြားပြီးတော့ဟောထားဒါကြောင့်ဒီလိုတရားအားထုတ်ဖို့ဒီအချိန်ခါလေးတွေတတ်မှတ်ဟောထားလဲဆိုတော့ ဥပနိယတိလောကောအတုဝအတ္တနောလောကောအနပိတရောဆိုတဲ့အတိုင်းလောကမှာရှိနေကြတဲ့အာလုံသောပုဂ္ဂိုလ်တွေဟာအိုခြင်းနာခြင်းတေခြင်းစီတို့အဆင့်ဆင့်အပို့ဆောင်ခံနေရတယ်ခုမိမိတို့ဟာတစ်စက္ကန့်ပြီးတစ်စက္ကန့်တစ်မိနစ်ပြီးတစ်မိနစ်တစ်နာရီပြီးတစ်နာရီ တရက်ပြီးတရက်ဆိုတာလို့မိမိတို့အိုတဲ့ဘက်ကိုအပုတ်မခံရဘူးလားနာတဲ့ဘက်သေတဲ့ဘက်ကိုအပုတ်မခံရဘူးလားအိုတဲ့နာတဲ့သေတဲ့ဘက်ကို အချိန်တိုင်းအချိန်တိုင်းတွန်းပုတ်ခံနေရတာအခုမနေ့ကအချိန်နေနဲ့အခုအချိန်နေတူသေးရဲ့လားအေးမနေ့ကအချိန်နဲ့အခုပိုပြီးတော့နုပြိုလာတာလားပုံမင်းရင်ရောလာတာလား အေးနေခင်းအချိန်ရောက်တော့ပိုရင်ရောလာတယ်ဟိုညနေပိုင်းအချိန်ကျတော့ပိုပြီးတော့မရင်ရောပဲဘူးလားပိုတဲ့ဘက်ကိုအချိန်တွေကဆွဲယူတာလားတွန့်ပို့လိုက်တာလားအေးအိုတဲ့ဘက်ကိုတွန့်ပို့တွန့်ပို့ခံနေရတယ်။အဲ့ဒီအိုတဲ့ဘက်ကိုအပုတ်ခံရတယ်လို့နာတဲ့ဘက်သေးတဲ့ဘက်ကိုရောအပုတ်မခံရဘူးလား။ဒါကြောင့်ဘာနဲ့တူတယ်လဲဆိုတော့နွားကြောင်သားသူ့ရဲ့နွားတွေကိုတခါတဲ့ခြံထဲကနေပြီးတော့စကြက်တွင်းကို မောင်းနှင်ပြီးတော့ပို့တယ်လို့ပဲအားလုံးသောဘုန်းကြီးတို့ပုပ္ပရရအလုံးတတ္တဝါတွေကိုလည်းပဲပို့တဲ့ဘက်ကိုနားတဲ့ဘက်ကိုသေးတဲ့ဘက်ကိုအပုတ်ခံနေရတယ်တဲ့ယတ္တတန္တိနာခောပလောကဝောပါစီတိကောစရံဧဝံစရံသာမေစုသာအာယုပါစင်တိပါဏိနံခောပလောနွားကြောင့်သာတိတန္တိနာဒုနှင်တံဖြင့် ကာဝောနွားတို့ကိုဘောဇရံစကြဲတွင်သို့ပါဇိတိယထာပို့ဆောင်လေတကဲ့သို့နွားကြောင့်သာနွားကြံတွေကနေပြီးတော့နွားတွေကိုချိန်တပြားနဲ့မောင်းနှင်ပြီးတော့စကြဲတွင်ကိုပို့ဆောင်နေတယ်ဧဝံတထပမထာယုထုဒုသလျင်ဧဝံတထပမထာယုထုဒုသလျင်စရာစသံပြုသွားကြွေသားရည်ယူရင်ဥခြင်းဆိုတဲ့စရာတရားဒီ၎င်း မေဇူစာခန္ဓာပြည့်ကျွေသေးခြင်းဆိုတဲ့မရဏတရားဒီ၎င်းပါဏိနာတတဝအပေါင်းတို့ဤအာယုံအာယုံယုံနံနဲ့တွေအသက်ဆိုတဲ့ဇီဝိတိန်တွေကိုပါစဉ်တီးသုတ်တန်တစားသင်ញိုင်းဝသူမကြကြအောင်ပို့ဆောင်၍နေလေ၏အချိန်တွေကနေပြီးတော့တခါအိုးတဲ့ဘက်ကိုတွန်းပို့နေတယ်နားတဲ့ဘက်ကိုတွန်းပို့နေတယ်သေးတဲ့ဘက်ကိုတွန်းပို့နေတယ် နွားကြောင်းသားဖြစ်တဲ့ပုဂ္ဂိုလ်ဟာနွားခြံထဲကနေပြီးတော့နွားတွေကိုစကြယ်အတွင်းကို ပို့ဆောင်ပြီးတော့နေသလိုအလုံးသောတ attva တွေကိုလည်းပဲအချိန်တွေကနေပြီးတော့ဟူတဲ့ပဲနာတဲ့ပဲတည်တဲ့ပဲကိုမလုပ်နေလေပို့ဆောင်ပြီးတော့နေတယ်နွားနွားတကုန်းကိုဆွဲသွားတဲ့နွားခြေတလန်းလှမ်းလိုက်တိုင်းလှမ်းလိုက်တိုင်းအဲ့ဒီမှာသေဖို့နီးနီးသွားသလို ဘုန်းကြီးတို့ယောဂီများရောဘုန်းကြီးတို့ရောတစ်စက္ကန့်ကုန်သွားပြီတစ်မိနစ်ကုန်သွားပြီတစ်နာရီကုန်သွားပြီတစ်ရက်ကုန်သွားပြီကုန်သွားတိုင်းကုန်သွားတိုင်းဟာသေဖို့ဝေးဝေးသွားတာလားနိနိလာလားနိနိလာလားတိတိချာချာဘုန်းကြီးတို့ယောဂီများဆင်ခြင်ကြည့်တည့်ရွက်ကလေးတွေမော်ကြနေတဲ့ဘုန်းကြီးတို့စီးနှင်းလေးတွေများကြည့်လိုက်စမ်းညကနေပြီးတော့တခါလေးစီးနှင်းလေးကြီးကြထားတည့်ရွက်ကလေးပေါ့ နေရောင်လေးထွက်လာတာနဲ့တပြိုင်တည်းတည်းနေရဲ့အပူဓာတ်ကြောင့်အဲ့ဒီစီးနှင်းလေးတွေရှိသေးရလားဗျာအလုံးတစ်ခါနဲ့6တွေ့ပြီးတော့ပျောက်ဆုံးသွားသလိုမိမိတို့ဟာလည်းပဲတရွေ့ရွေ့တရွေ့ရွေ့နဲ့ပူတဲ့ပဲနာတဲ့ပဲတည်တဲ့ဘက်ကိုတွန်းပို့ခံနေရတယ်အဲလိုတွန်းပို့ခံနေရရုံတင်လားဆိုတော့ဘုန်းကြီးတို့ယောဂီများတနေ့တစ်ချိန်ကြလို့ရှိရင်နောက်ဆုံးတနေ့ဒီခန္ဓာကိုယ်ကြီးရလာတဲ့ပုဂ္ဂိုလ်ဟာတည်ခြင်းသာအဆုံးရှိတော့လေဟုတ်တယ်မို့လား ဟောဒီခန္ဓာကိုယ်ကြီးဟာသိခြင်းတန်လည်းအဆုံးရှိတော့တယ်ဘလောက်ပဲမိမိတို့ပြုပြင်နေနေဘလောက်ပဲမိမိတို့ဟာသူ့ကိုယူရနေနေဒီခန္ဓာကိုယ်ကြီးကိုမိမိတို့နေစဉ်နဲ့အများယူရနေရတယ်နေစဉ်နဲ့အများပြုပြင်နေရတယ်နေစဉ်နေတိုင်းအစာကျွေးနေရတယ်နေစဉ်နေတိုင်းရေမိုးချိုးပေးနေရတယ်နေစဉ်နေတိုင်းအဝေါ်စားတွေလဲလှယ်ပေးနေရတယ် နေ့စဉ်နေ့တိုင်းအစာသစ်တွေစားသုံးနေရတွင်းပြီးတော့ပေးနေရတယ်လို့နေ့စဉ်နေ့တိုင်းအစာဟောင်းတွေလည်းပဲစွန့်ပြီးတော့ထုတ်နေရတယ်သူ့ကိုအသက်ရှည်အောင်ဆိုပြီးတော့မိမိတို့ပြုစုယူရနေတာဒါပေမဲ့လို့နောက်ဆုံးတနေ့ကြာလို့ရှိရင်ခန္ဓာကြီးရလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မသေးပဲနေပါမလားဗျာဒါကြောင့်စေရတိဝေစရယထာသူစိတ်တာအထောတရိရံပိစရံဥပိတိတဲ့ သူစိတ်တပရမယစိန်ကြောက်တို့ဖြင့်ထိန်ထိန်ထိန်တောင်းချဲလေ၍ဆန်းကျဲလှစွာသောစံကျင်လှစွာခိုင်မာတောင့်တင်အောင်ပြုလုပ်ထားကုန်သောစရရာထာမင်းတုံမင်းဆောင်ပညာတော်ဝင်မင်းစည်းယထာတို့သည်ဝေစင်စိတ်ကမှန်အားဖြင့်စရံတိဟောင်းနှွမ်းအိုမင်းယိုယွင်ပစ္စည်းကြလေကုန်၏။ဘုန်းကြီးတို့တစ်ချိန်လုံးက တိုက်ပြည်အုပ်ချုပ်မင်းလုံသွားကြတဲ့ပုဂ္ဂိုလ်တွေရှင်ဘရင်နေရှင်ဘရင်စီးမဲ့စီတော်ရင်နေဝေါ်ရင်နေဆိုတာဟာဖြင့်စေရနာရင်းနဲ့စိတ်ချပြီးတော့ထားတယ်ယရနာရေးစီချဲပြီးတော့ခိုင်ခိုင်မာမာနေအဖြစ်ပြုလုပ်ပြီးတော့စမ်းကြဲစွာပြုလုပ်ထားတယ်။ဒါပေမဲ့ဒီနေ့ဒီအချိန်ဒါတွေရှိသေးရဲ့လား။မရှိတော့ဘူးအလုံးပျက်စီးသွားပြီ။မင်းနေတံမြန်းပြီးတော့နေထိုင်သွားကြတဲ့နန်းတော်ကြီးတွေရှိသေးရဲ့လား။ မန္တလေးနေပြည်တော်ကြီးဆိုတာလည်းပဲထိနာဆိုင်သွားတဲ့နန်းတော်ကြီးတွေမရှိတော့ရွှေဘုံမြို့မှာလည်းပဲထိနာဆိုင်သွားတာတွေနန်းတော်ကြီးတွေမရှိတော့ဘူးအမရပူရမှာလည်းပဲကြည်လိုက်အင်းဝမှာဆိုတာလည်းကြည်လိုက်ခွန်ကြီးတို့ဒီမှာတက်ပိုင်းမှာဟောဒီအောက်ပိုင်းမှာဆိုရင်လည်းပဲမိမိတို့ဒီမှာပဲခူးမှာဆိုရင်လည်းကြည်လိုက်ဟန်တာဝရီဆိုတဲ့နန်းတော်ကြီးတွေရခိုင်မှာဆိုရင်လည်းပဲတကယ့်နန်းတော်ကြီးတွေတောင်ကုန်မှာဆိုရင်လည်းပဲနန်းတော်ကြီးတွေမင်းတွေထိနာဆိုင်ပြီးတော့ခိုင်မှာအနေအချင်းနန်းတော်ကြီးတွေ တိဆောက်ပြီးတော့သွားလိုက်ကြတာယနေ့ရှိသေးလားမရှိတော့ဘူးအဲတော့အဲဒီလိုတိဆောက်သွားကြတဲ့နန်းတော်ကြီးတွေလည်းပဲအခိုင်အမာတိဆောက်သွားကြတဲ့နန်းတော်တွေမြင်းစီရထားတွေမြင်းစီဝေါ်ရင်တွေအဲ့ဒါတွေမရှိတလို့တဲ့အတော်ထူမတပါတရိဒာပြီသွေးသားနဲ့တိဆောက်၍သွေးသားနဲ့တိဆောက်၍ပြောင်မြောက်လာသောတတ္တဝါတို့ဤခန္ဓာကိုယ်သည်လည်းပဲ စရံဥပေတိဟောင်းလွန်အိုမင်းယိုယွင်းပစ္စည်းရခြင်းတို့ ရောက်ရပါပြီ။ဟောဒီအသွေးသားတွေနဲ့တိဆောက်ထားတဲ့ဘုန်းကြီးတို့ရဲ့ယုံနာခန္ဓာတွေဟာလည်းပဲနောက်ဆုံးတနေ့ကျတော့ဟိုတဲ့ပဲနာတဲ့ပဲတည်တဲ့ဘက်ကိုရောက်ပြီးတော့သွားကြရတယ်။မြဲသလားမမြဲဘူးလား။အဲဒီလိုအိုဝင်နာခြင်းသိခြင်းတရားတွေကအမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ကြောင့်အဲဒီအိုဝေးကမဟုတ်ခင်အနာကမဟုတ်ခင်အသေးကမဟုတ်ခင် တရားဥအောင်အားထုတ်ဖို့မလိုအပ်ပေဘူးလားဗျာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတရားအားထုတ်ရမယ်ချိန်ခါတွေကိုရွေးချယ်ပြီးတော့ထားခဲ့ခြင်းဖြစ်တယ်ခေတ္တလေးဆိုကြည့်လိုက်မင်းစီယထာဆံကျေညာပြပြချာရသည်မင်းစီယထာဆံကျေညာ ပြပြကြရသည်ဆိုကြည့်လိုက်ခန္ဓာကိုယ်လဲထို့တူပဲမလွယ်ပြရမည် ခန္ဓာကိုယ်လဲထို့တူပဲမလွယ်ပြည့်ရမည်ဒီခန္ဓာကိုယ်ကြီးဟာလည်းပဲတခါလေသွေးသားနဲ့တိဆောက်တတ်တဲ့ခန္ဓာကိုယ်ကြီး နှစ်ပေါင်း100ကျော်ကျော်လောက်ဆိုရင်ဒီခန္ဓာကိုယ်ကြီးပါဖြစ်သွားတယ်ပြတ်သွားဒါကနှစ်ပေါင်း100ကျော်ဆိုတာဘုန်းကြီးတို့ယောဂီများအင်မတန်ကိုသီလကောင်းတဲ့ပုဂ္ဂိုလ်မှဒီလိုမဟုတ်လို့ရှိရင်နှစ်ပေါင်း80 80ဆိုရင်ခန္ဓာကိုယ်ကြီးမပြည့်စည်ပေဘူးလားအေးဟောဒီမင်းတွေတိဆောက်သွားကြတယ်နန်းတော်ကြီးတွေနန်းတော်ကြီးတွေဖြစ်ချင်ဆင်ခြင်ပြီးတော့ကြည့်လိုက်စမ်းဘုန်းကြီးတို့မြန်မာနိုင်ငံကနန်းတော်ကြီးတွေ နှစ်ပေါင်း100ကျော်တိအောင်ခံခံတဲ့နန်းတော်ဆိုတာတော့မရှိသလောက်ပဲဟုတ်တယ်မလားပျက်စီးကြတာဒီမိမိရဲ့ဒီမှာအသွေးသားနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်ကြီးတောင်ပျက်စီးထားတာဒီလူတွေဖန်တီးထားတဲ့ပစ္စည်းတွေကရောတည်မြဲပါမလားမတည်မြဲဘူးဒါပေမဲ့ဘုန်းကြီးတို့စီမှာတိဆောက်ထားတာတွေကတက်သားရင်းနဲ့တိဆောက်တာအခြားအခြားနိုင်ငံတွေမှာတိဆောက်ထားတဲ့ဟာတွေကပုတ်တိအင်္ဂရိတွေတန်နေနဲ့တခါလေဒါတွေနဲ့တိဆောက်ထားတာဆိုတော့အခုနှစ်ပေါင်းရာချီထောင်ချီပြီးတော့ မင်းရဲ့နန်းတော်ကြီးတွေအခုချိန်ထိအောင်ရှိသေးတယ်သူတို့ရဲ့မြူဇီယံပြတိုက်ကြီးတွေအနေနဲ့အခုပြတ်သားပြီးတော့ရှေ့တုန်းကဗမင်းလက်ထက်ကရာစုနှစ်ဘလောက်ကဆိုပြီးတော့အဲ့ဒီမှာဟောင်းအဆွေနန်းတော်ဟောင်းကြီးတွေကိုတခါတည်းစောင့်ရှောက်ထိမ့်သိမ့်ပြီးတော့ပြတ်သားပြီးတော့အမှိုက်ထဲကနေပြီးတော့ရွှေတွေထွက်နေတာသူတို့ကအဲအဲ့လိုပဲ ဘုန်းကြီးတို့စီမှာတော့ဖြင့်သူတို့စီကဒီလိုမင်းတွေတိဆောက်ထားတဲ့ဟာတွေဘလောက်ပဲခိုင်ခံ့အောင်တိဆောက်ထားပေမဲ့လို့အခုကြတော့တဖြည်းဖြည်းတစ်လွင်လာသလားဟောင်းနှမ်းသွားသလားတဖြည်းဖြည်းဟောင်းနှမ်းသွားရကနေနောက်ဆုံးတနေ့ကျရင်ဘာဖြစ်သွားကြမှာလဲအလုံးပျက်စီးသွားကြရမှာကြီးတယ်ပဲဒါကြောင့်ဘုန်းကြီးတို့ရဲ့အသွေးသားနဲ့တိဆောက်ထားတဲ့ဒီခန္ဓာကိုယ်ကြီးဟာလေတနေ့တစ်ချိန်ဘာဖြစ်ကြမှာလဲဟေးအဲ့ဒီလိုတေမင်းတရားကတေခြင်းကမဥခင် မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဟောဒီတရားကဥပ္ပတရားကဥပ္ပအတွက်တရားအားထုတ်ရမယ်အချိန်ခါလေးကို၅မျိုးကိုတခါလေမြတ်စွာဘုရားကသူ့ရဲ့တပိတောင်ကမိမိအားထုတ်ရမယ်အချိန်ခါလေးကိုရွေးချယ်ပြီးတော့အားထုတ်ဖို့တကယ်လို့အာမထုတ်ရမယ်အချိန်ခါကာလမျိုးမှာမှသွားအားထုတ်ရင်တရားရနိုင်မလားမရနိုင်ဘူးလားဒါကြောင့်ပစ္စည်းမေဘိကဝေတမယပရာ ပစ္စည်းမေဘိကဝေတမယတမပစ္စည်းမေဘိကဝေတမယပရဏာယဘိကဝေယဟန်တော်များအိုချစ်သားတို့တမယကမထံအတုပရဏာယကမထံအတုခြင်းကတမယချိန်ခါကာလတို့သည်ဣမေပြင်းစဤငါးပါးတို့ပါပေ၏မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်သားလို့တဲ့တရားအားထုတ်ရမယ်ချိန်ခါဘယ်နှမျိုးလဲလဲ၅မျိုး ကတမေပြင်းစပင်ငါမျိုးတို့နိဟုမူကားဣဒဘေခွေဘေကုဓာရောဟောတိယဝတုတုကာလကေသောပတရေနာယုပနေနာသမ္မနာကတောပထမေနဝေယတံတရားအထုတ်ရမယ့်အချိန်ခါကာလဘယ်အချိန်မှဘယ်ရွယ်မှအထုတ်ရမှာလဲဆိုတော့ဓာရောဟောတိနုပြိုတဲ့အချိန်ပြိုနုတဲ့အချိန်မှာအထုတ်ရအိုမင်းတဲ့အချိန်လားပြိုနုတဲ့အချိန်လား ယူဝါတဲ့အသက်အရွယ်ငယ်စဉ်တဲ့အသက်ကြီးမှလားအသက်ငယ်စဉ်လားငယ်စဉ်ချိန်ခါကာလမှာအထောရမယ်တုတုကာလကေတော်ဆံပင်တွေဟာအဖြူပင်တပင်မှမပါဘဲနဲ့ဆံပင်တွေဟာမင်းနဲ့နေတဲ့အချိန်ဆိုတော့ကြီးတဲ့အခါမှာလားငယ်တဲ့အချိန်လားငယ်တဲ့အချိန်ဗတ္တရေနာယုပနိနာသမ္မနာကတောတဲ့ အရွယ်အားဖြင့်လည်းပဲကောင်းတဲ့အချိန်နဲ့ပထမေနဝရသပထမအရွယ်ပဲရွယ်မှာတယ်လေပထမအရွယ်ဆိုတော့ဘုန်းကြီးတို့ယောဂီများ25နှစ်အရွယ်ဒါဘုန်းကြီးတို့အရွယ်တွေပိုင်းခြားထားလို့ရှိရင်25နှစ်ဟာပထမအရွယ်သို့မဟုတ်အသက်30အတွင်းမှာပထမအရွယ်ပေါ့ အဲ့ဒီပထမအရွယ်ဟာယောဂီပုဂ္ဂိုလ်ကြီးတရားအားထုတ်ရမယ့်ခြေအယံဘိကဝေပထမောတမယောပဒနာယတိဘေကဝေယံတော်များဥချေတတို့ပရဏာယကမ္မထံတရားအားထုတ်ခြင်းကအယံဤဒီကပရဏာယကမ္မထံတရားအားထုတ်ခြင်းကပထမောရှိဥစွာသောတမယောအချိန်ခါတို့ပါပေတည်း ပထမဦးဆုံးတရားအထုရမယ့်အချိန်ခါကာလဟာအသက်အရွယ်ကြီးရင့်တဲ့အချိန်လားငယ်ရွယ်စဉ်လားငယ်ရွယ်စဉ်ဆိုတော့ဘုန်းကြီးတို့ယောဂီများကျမ်းမာရေးတွေကောင်းပါလားမကောင်းဘူးလားအသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်နဲ့ရှင်လိုက်မယ်ဆိုရင်ငယ်ရွယ်တဲ့ပုဂ္ဂိုလ်ကကျမ်းမာရေးတွေပိုပြီးတော့မကောင်းဘူးလားဉာဏ်ပညာတွေကလည်းပဲအသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်နဲ့ရှင်လိုက်ရင်ဉာဏ်ပညာတွေထက်မလားတုံးမလား ဉာဏ်ပညာတွေကလည်းထက်မြက်ကျမ်းမာရေးကလည်းကောင်းအဲ့ဒီအချိန်မျိုးမှာတရားတွေအားထုတ်မယ်ဆိုရင်တဲ့တရားသဘောတွေနေ့နေ့သိမှလားမြန်မြန်သိမှလားတရားတွေမြန်မြန်တွေ့မှလားနေ့နေ့တွေ့မှလားဒါကြောင့်တရားအားထုတ်တော့မယ်ဆိုရင်ဘုန်းကြီးတို့ယောဂီများ ရွေးချယ်ရမယ့်အချိန်ကအသက်ကြီးမှလားငယ်ရွယ်စဉ်လားဒါပေမဲ့ဘုန်းကြီးတို့ဒီမှာမြန်မာစကားရှိတယ်လေ ။ဒါလည်းပထမအရွယ်မှာပါရှံဒုတိယအရွယ်မှာတတိယအရွယ်ကဲအသက်ရွယ်ကြီးလို့အိုမင်းပြီးမေ့လျော်ပြီးတော့တတိတွေကလည်းမကောင်းတဲ့အချိန်ကျမှတရားလာရှာလို့ဘယ်လိုမှတရားမရနိုင်မိုးချုပ်နေခမ်းစပါးလန်းလို့မိုးချုပ်လာပြီနေအောင်မရှိတော့အဲ့ဒီချိန်ကျမှစပါးတွေထုတ်ပြီးလှမ်းထားလို့ရောခြောက်နိုင်မှာမလား အဲ့ဒီလိုပဲအသက်အရွယ်ကြီးလို့ဉာဏ်တွေထိုင်မှန်ပြီးတော့တတိမကောင်းတဲ့အချိန်အဲ့လိုတတိတွေမကောင်းတဲ့အချိန်ကြမှာကိုကတရားဝင်ပြီးတရားအားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားရနိုင်ပါဦးမလားတရားတွေမရနိုင်တကယ်လို့တရားရပြီဆိုရင်လည်းပဲအရမြန်သလားနေသလားဗျာနေတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားအားထုတ်တော့မယ်ဆိုရင်အသက်ကြီးမှလားငယ်ရွယ်စင်မှလား ကယ်ဆိုလိုက်အရွယ်ငယ်စဉ်တရားဝင်အစင်ပြေလာသည်အရွယ်ငယ်စဉ်တရားဝင်အစင်ပြေလာသည်ဆိုလိုက် အိုကြီးအိုမှတရားမယမာကြပါလိမ့်မည်အိုကြီးအိုမှတရားမယမာကြပါလိမ့်မည် တရားအားထုတ်မယ်ဆိုရင်အသက်အရွယ်ငယ်စဉ်ဉာဏ်ပညာတွေထက်မြက်စဉ်ကျမ်းမာရေးတွေကောင်းစဉ်ဒီချိန်ခါကာလမျိုးမှာတရားဝင်မှာဒီလိုမဟုတ်ဘဲနဲ့အသက်အရွယ်ကြီးရင့်ပြီမိတိမေရောတတိတွေမကောင်းတဲ့အချိန်ကြမှာတရားဝင်ပြီဆိုပါရင်ပစ္စတရွယ်ကြည့်ရင်စရာသိမ့်မကျင့်နိုင်လောက်ချိန်ရောက်မှ နောက်ကာလ၌ဝိပတိတာရိနောငယ်ရွယ်ခိုက်ခပြုတဲ့ရာကို ပမာမယွင်းမပြုတ်လိုက်ရလေခြင်းဟုထံပြင်းသောနှလုံးမตายာခြင်းတို့သည်မအိုဝထာပူရှိန်သောကြွဒေါမနနှင့်တောကဖြာဖြာမဖြစ်ကြပါစေကုန်လေ။နောင်မှနောင်တမရကြနှင့်။အသက်ရွယ်ငယ်ရွယ်စဉ်ချိန်ခါကာလကျမ်းမာရည်ကောင်းစဉ်ဉာဏ်ပညာ၏ထက်မြက်စဉ် မိမိရဲ့လက်မိမိရဲ့ခြေကိုသဲနိုင်စဉ်ချိန်ခါကာလလေးမှာတရားရိပ်တာဝင်ပြီးတော့တရားကဥအောင်နေ့နေ့ဝင်ရမှာလားမြန်မြန်ဝင်ရမှာတရားကဥအောင်မြန်မြန်ကြီးဝင်ပြီးတော့အာထုတ်ပါတကယ်လို့ဒီအချိန်ကာကာလတွေကိုမိမိကအလဟတဒီအချိန်တွေကိုဖြုံးတီးပြစ်လိုက်မယ်ဆိုရင်အသက်ရွယ်ကြီးရင်တဲ့အချိန်ကာကာလကြမှာတရားရိပ်တာဝင်တဲ့အခါတတိတွေကလည်းမကောင်းတော့ တတိတွေမကောင်းတဲ့အတွက်ကြောင့်ကိုပေါ်သမျှအာယုန်တွေကိုရောရှုနိုင်သေးရလားအဲလိုပေါ်သမျှအာယုန်ကိုမှမရှုနိုင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်စိတ်တည်ကြည်မှုတမာရီရော ရပါမလားစိတ်တည်ကြည်မှုတမာရီမှမရလို့ရှိရင်ယုံနာဖြစ်ပျက်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်ဝိပဿနာပညာဖြစ်နိုင်မှာမလားဝိပဿနာပညာမှာမဖြစ်တဲ့ပုဂ္ဂိုလ်ဟာမေပညာပူပညာတွေရနိုင်ပါမလားဒီမေပညာပူပညာမှာမရတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုရောမျက်မှောက်ပြုနိုင်ပါမလား နိဗ္ဗာန်နဲ့နီးမလားဝေးမလားနိဗ္ဗာန်နဲ့ဝေးသွားလိမ့်မယ်အဲ့ဒီချိန်ကြာကြာမှနောင်တရပြီးတော့မနေလေးနဲ့ငါအသက်ရွယ်ငယ်စဉ်ချိန်ခါကာလတုန်းကဆရာကောင်းတမန်ကောင်းတွေနဲ့မိရခဲ့တယ်ဆရာသမားကောင်းတွေရဲ့တိုက်တွန်းမှုတွေကိုမိမိနာယူခဲ့ရတဲ့အဲ့ဒီချိန်ခါကာလတုန်းကငါအကြောင်းမျိုးမျိုးပြပြီးတော့တရားမဝင်ခဲ့မိတာအခုမှမှားလေခြင်းလို့နောင်တပူပန်မှုတွေဖြစ်ပြီးတော့နေတတ်တယ် ဒါကြောင့်လောင်တမရရအောင်မို့ခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးသတိပေးနေတာစွမ်းနိုင်လို့ရှိရင်ရရှိမဝင်နိုင်တောင်းမှဘုန်းကြီးတို့ယောဂီများရတူလေးတွေဝင်မှာနည်းနည်းချင်းနည်းနည်းချင်းရတူလေးတွေရတူလေးတွေအထုတ်သွားလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းအလေးအကျင့်တွေရပြီးတော့စိတ်တည်ကြည်မှုတမာတိတွေမရနိုင်ဘူးလားမိမိတို့ရေအင်ုံကြီးထဲမှာတစ်သက်မိကကြနေတဲ့ရေဆက်ကလေးဟာတစ်သက်ချင်းတစ်သက်ချင်းကြပြီမဲ့လို့ဆက်ပေါင်းများတဲ့ကရေအင်ုံရေအိုးကြီးတွေမပြည့်ပေဘူးလား အာနုပြည့်ရှံပြီးတော့သွားသလိုမိမိတို့မှလည်းပဲဟောဒီတတိပ္ပံဝိပဿနာတရားတွေကိုအချိန်ပိုင်းအချိန်ပိုင်းလေးအချိန်ပိုင်းလေးအားထုတ်လို့မရဘူးလားတဏှာကြီးလောက်ချိန်ရမယ်ဆိုရင်တဏှာကြီးလောက်လာပြီးတော့အားထုတ်ပါနေတွယ်လောက်ချိန်ရမယ်ဆိုရင်နေတွယ်လောက်လာပြီးတော့အားထုတ်ပါနာနေခင်းမှာချိန်ရရင်နာနေခင်းမှာအားထုတ်ပါနေခင်းမှာချိန်ရရင်နေခင်းမှာအားထုတ်ပါနောက်ဆုံးညာပိုင်းချိန်မှမှအားလက်တယ်ဆိုရင်အဲ့ဒီညာပိုင်းချိန်လေးမှလာပြီးတော့အားထုတ်ပါ အဲဒီလိုအချိန်ပိုင်းချိန်ပိုင်းလေးတွေအားထုတ်သွားလို့ရှိရင်ရှုမှတ်ပါများလာတဲ့အခါကာလကြတော့ဝိပဿနာပါဝရမီကုသိုလ်တွေနည်းနည်းလေးလာအများကြီးလာအဲဒီလိုရှုမှတ်ပါများလို့အလေးအကျက်တွေများလာပြီဆိုရင်အာယုမှတ်စိတ်မိပြီးတော့စိတ်တည်ခြင်းမှုတမာရီတရားတွေရောမရဘူးလားအဲဒီလိုစက္ကစက္ကရှုမှတ်သွားရင်အဲဒီတမာရီတွေအားသေးလာမလားအားကောင်းလာမလားတမာရီတွေအားကောင်းလာတာနဲ့အများယုံနာဖြစ်ဖြစ်သဘောတွေကိုရောကိုယ်တိုင်ဉာဏ်နဲ့တွေ့နိုင်သလားမတွေ့နိုင်ဘူးလား တွေ့နိုင်တယ်ဒါကြောင့်မို့မိမိမှာကျမ်းမာရေးတွေကောင်းစဉ်ငယ်ရွယ်စဉ်ဉာဏ်ပညာတွေထက်မြက်စဉ်ချိန်ခါကာလလေးမှာတရားရိပ်သာဝင်ပြီးတော့တရားတွေအားထုတ်ဖို့မလိုပေဘူးလားဗျာငယ်ရွယ်စဉ်မှာတေရောနုပြိုးတဲ့ချိန်ခါကာလမှာယူဝါတဲ့ရွယ်ငယ်စဉ်မှာတဲ့သူသူကာလကေတော်လွန်စင်းကျဲတော်မဲ့နဲ့တော်ဆံမင်းရှိနေတဲ့အချိန်ဗတ္တရိနာယုပနိနသမ္မနာကေတော်အရွယ်ကောင်းတဲ့အချိန်လေးမှာ ပထမေနဝယတာပထမ၍နှင့်သမဏကတောပြည်စုံ၏ဘိက္ခဝေယံတော်များဟုချက်သားတို့ပရဏာယကမ္မထတရားအားထုတ်ခြင်းကပထမောရှိဟုသွားသောတမယောချိန်ခါကံလာတို့ပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြည်သည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း

တတိတွေကရောအာကောင်းသလားအာနေကုန်ပြီလားကဲဒီတော့အဲ့ဒီအချိန်ကြမှာအာထုတ်ရင်တရားရနိုင်ပါဦးမလားဒါကြောင့်အသက်ရွယ်အိုမင်းရင်ရောပြီးတော့တတိတွေမကောင်းတဲ့အချိန်မှာတရားအထုတ်ရမယ့် အချိန်မဟုတ်ဘူးတဲ့နောက်တစ်ခါနံပါတ်နဲ့အနေအချင်းဘုနာစာပရံဘိခဝေဘိက္ခုအပ္ပပါတောဟောတိအပ္ပတင်္ဂောသမဝိပါကိနိယခေနိယသမ္မနာကတောနာတိတိတာယနိစုနာယမစ္စည်းမာယပရာနေခမယခမာယ ဒါဒုတိယတရားအထုတ်ရမယ်အချိန်ပဲအဲ့တော့ဒုတိယတရားအထုတ်ရမယ်အချိန်ကဘာလဲဆိုတော့အပ္ပါပါရောဟောတိအပ္ပါတေငောတဲ့အနာယောဂမရှိတဲ့အချိန်အနာယောဂကင်းတဲ့အချိန်တဲ့အဲ့တော့တရားအမထုတ်ရမယ်အချိန်ကဘယ်အချိန်လဲဆိုတော့ဗျာရီတောဟောတိဗျာရီနာပိပုတောမကြမ်းမာတဲ့အချိန်ယောဂဝေဒနာတွေဖြစ်စီနှိမ့်ဆက်ခံနေရတဲ့အချိန်တရားအထုတ်လို့ရပါဦးမလား ဒါကြောင့်တရားအားထုတ်ရမယ့်အချိန်ခါကာလအဘဘာရောဟောတိအဘတင်ကောအနာယောဂမရှိတဲ့အချိန်ယောဂကင်းနေတဲ့အချိန်ဓမ္မဝေပါကိနိယခန္နိယသမ္မနာကတောနာတိတိတယနိစုနာယမျက်စိနာယပရဏေခမာယမိမိရဲ့ဒီမှာစားထားတဲ့အစာတွေကြွကြက်စေနိုင်တဲ့ပါစကဝမ်းမိကောင်းတဲ့အချိန်နဲ့ မိမိစားတဲ့အစာကိုဘာစာပဲစားစားစားလိုက်ရင်အစာတွေကြေကျက်တယ်အစာတွေကြေကျက်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဗစကဝမ်းမီကောင်းသလားမကောင်းဘူးလားဗစကဝမ်းမီကောင်းနေပြီဆိုတော့ဘုန်းကြီးတို့ယောဂီများဝမ်းတစ်လုံးကောင်းလို့ရှိရင်ဘာမခဲဘူးတဲ့ကဲကောင်းမခဲဘူးကောင်းကြည်လည်နေတယ်ဆိုရင်တရားအားထုတ်လို့မရဘူးလားဟေးဝမ်းကောင်းမှုရည်ကြီးတယ်ဝမ်းကောင်းနေပြီဆိုရင်အစာတွေကြေကျက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်တွေလည်းကြည်လည်နေတယ် ကြည်လင်တဲ့အတွက်ကြောင့်မို့တရားဘာဝနာတွေပွားများမယ်အားထုတ်မယ်ဆိုပါရင်စိတ်ကြည်ကြည်မှုတမာရီတရားတွေဉာဏ်ဉာဏ်ကြီးမရနိုင်ပေဘူးလားအဲဒီလိုစိတ်တည်ခြင်းမှုတမာရီတရားတွေမြန်မြန်ကြီးရလို့ဒီတမာရီတရားတွေထက်တန်အားကောင်းလာပြီဆိုရင်ယုတ်တဘောနံတဘောအဖြစ်ပြက်သဘောတွေကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်တွေရောမြန်မြန်ကြီးမဖြစ်ပေဘူးလားဖြစ်တယ်လေချမ်းမာကြီးမကောင်းတဲ့ပုဂ္ဂိုလ်ကြတော့ချမ်းမာကြီးငဲ့နေရတယ် ကျမ်းမာရေးကောင်းနေတဲ့ပုဂ္ဂိုလ်ကြတော့ဒီကျမ်းမာရေးကိုငဲ့တရားလိုသေးလားအချိန်နဲ့တပြေးညီထိုင်ရင်ရှုမှတ်နေမယ်ရရင်လည်းရှုမှတ်နေမယ်စဉ်းဉဏ်သွားရင်လည်းရှုမှတ်နေမယ်လျှောင်းရင်အိပ်ရင်လည်းရှုမှတ်နေမယ်မိမိဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ကျမ်းမာရေးကကောင်းနေတဲ့အခါကာလကြတော့ရှုမှတ်မှုတတိလေးမြဲသလားမမြဲဘူးလားအဲ့ဒီတတိမြဲလာတာနဲ့အမြတမာရီတွေအားကောင်းလာမလားအားသေးသွားမလား စိတ်တည်ခြင်းမှုတမာရီတွေအားကောင်းလာတာနဲ့အမျှဉာဏ်တွေကထက်လာမလားတုံးလာမလားဉာဏ်တွေထက်မြက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အားထုတ်နေတဲ့တရားတွေဆုပ်ယုပ်မလားတိုးတက်မလားဗျာအဲ့တော့အဲ့ဒီပုဂ္ဂိုလ်ဟာမိမိပြစ္ဆက်ကမျက်မှောက်ဘဝအခုအားထုတ်နေစေမှာပဲအောက်ထင်အပယ်လေးပါလွတ်နိုင်လောက်တဲ့ညာအဆင့်တန်းလောက်တော့မရောက်နိုင်ပြီဘူးလားဗျာ ကေဒီတော့ဘုန်းကြီးတို့အဲ့ဒီဉာဏ်အစဉ်တန်းလောက်ရောက်ပြီဆိုရင်သာသနာတော်နဲ့တွေ့ရကြရော မနှက်ဘူးလားလူဘဝမှာလူဖြစ်ရကြရောမနှက်ဘူးလားအခုမိမိတို့လူဘဝမှာလည်းရနေပြီ သာသနာတော်နဲ့တွေ့နေပြီတကယ်နိလမှန်ကန်စွာညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းတွေနဲ့တွေ့နေပြီဒီချိန်လေးမှာဘာအကြောင်းတွေပြနေမလဲအကြောင်းပြမနေနဲ့နောက်ကျသွားလိမ့်မယ်ယောဂီတို့တည်ခြင်းတရားကနှေးသလားမြန်သလား တိတ်ကိုညံနေတော့သိခြင်းတရားကမျက်စိတမိတ်လျှက်တစ်ပြည့်အတွင်းလေးမှမသိနိုင်ဘူးလားမနဲ့ဖန်ဆိုတာတညဆောင်ရမယ်မနဲ့ဖန်ဆိုတာမနဲ့ဖန်ကိုအခုရောက်ချင်လို့ရပါမလားတညဆောင်ကိုဆောင်အောင်မယ်တညဆောင်ပြီးမှမနဲ့ဖန်ဆိုတာရောက်မယ်တမလွန်ဘဝဆိုတာအခုချက်ချင်း မရောက်နိုင်ဘူးလားနေသလားမြန်သလား အဲ့ဒီလောက်မြန်နေဒါကြောင့်မို့တရားအထုတ်ဖို့တရားရိပ်သာဝင်ဖို့မိမိတို့အချိန်လေးသိရွေးမနေနဲ့ဟုတ်တယ်မလားအချိန်လေးရွေးမနေနဲ့တနေ့နေ့တစ်ချိန်ချိန်မှာဟောဒီပစ္စည်းဥစ္စာတွေကကိုကမစွန့်ရင်တောင်မှသူကမလုပ်သွားမှာစွန့်သွားမှာကိုကိုသူစွန့်သွားမှာအဲ့တော့ကိုသူ့ကိုသူကကိုကိုမစွန့်ရင်ကိုကစွန့်တဲ့စွန့်တဲ့ဓာတွေကိုစွန့်ပြစ်ပြီးတော့ကိုအလုပ်ကိုလုပ်ဖို့မလိုအပ်ပေဘူးလား မနာသေးခင်မှာကျမ်းမာရေးတွေကောင်းစဉ်လေးကိုယ့်လက်ကိုယ်ချီလေးတည်နိုင်စဉ်အချိန်လေးမှာဒီတရားဝင်ဖို့မလိုအပ်ဘူးလားမြတ်စွာဘုရားက သူ့ရဲ့သာသနာမှာလမ်းစဉ်၃မျိုးဘယ်နှမျိုးထားခဲ့ဒါနချမ်းသာရေးလမ်းစဉ်သီလကျမ်းမာရေးလမ်းစဉ်ဘာဝနာလွတ်မြောက်ရေးလမ်းစဉ်ဘယ်နှမျိုးလဲကဲမြတ်စွာဘုရားရဲ့သာသနာမှာနေပြီးမြတ်စွာဘုရားသာသနာတွေနဲ့တွေ့တယ်လူဘဝကိုလည်းရတယ် မိမိတို့ဟာဘုရားတရားတန်ခါယရဏသုံးပါးကိုကိုးကွယ်စည်းကပ်နေတဲ့ပုဂ္ဂိုလ်ပါဆိုတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားရဲ့အဆုံးအမဟာသုံးမျိုးဟောခဲ့တယ်ဘယ်နှမျိုးဟောလဲဒါနလောက်လေးနဲ့ကျေနပ်နေမယ်ဆိုရင်ဖြစ်လျာဘဝတော့ချမ်းသာမယ်သို့တော့သီလမပါတဲ့အတွက်အဲ့ဒီပုဂ္ဂိုလ်ချမ်းသာမလားမချမ်းသာဘူးလား ဘလောက်ပစ္စည်းဥစ္စာတွေချမ်းသာချမ်းသာအဲ့ဒီပုဂ္ဂိုလ်သီလမစင်ကြယ်လို့မကျမ်းမာဘူးဆိုရင်ဒီချမ်းသာတဲ့သီသိဥစ္စာတွေ तू ခံစားနိုင်လားမခံစားနိုင်ဘူးခံစားနိုင်ဘလောက်ကောင်းတာတွေမှမဝတ်နိုင်ဘလောက်ကောင်းတာတွေမှမသုံးဆောင်နိုင်ဒါသီလရောမလိုအပ်ဘူးလားအေးသီလလေးကောင်းပြီဆိုရင်အနာရောဂါกินပြီးတော့ကျမ်းမာအသက်ရောမရှိနိုင်ဘူးလားကဲမိမိရဲ့ရှားပွေထားတဲ့ဟောပစ္စည်းဝတ္ထုတွေမိမိအသက်ရှည်ရှည်ကြာကြာကြီးခံစားနိုင် ဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများဘလောက်ပဲခံစားနေရပေမဲ့လို့ကိုနာသေးဆင်းရဲတော့လွတ်ပါမလားအဲ့ဒီကိုနာသေးဆင်းရဲလွတ်နိုင်တာကဘာဝနာဘာတရားကလဲဒီဟောဒီဘာဝနာ တရားတွေပွားများအားထုတ်မယ်ဆိုရင်ဒီကိုဆင်းရဲနာဆင်းရဲသိဆင်းရဲတွေမလွတ်မြောက်နိုင်ဘူးလားဒါကြောင့်ဒီကိုနာသေးဆင်းရဲလွတ်မြောက်နိုင်တဲ့ဘာဝနာတရားမှအာမထုတ်ရသေးရင်သာသနာတော်နဲ့တွေ့ရကြုံနပ်ပါမလားလူဘဝမှာလူဖြစ်ရကြုံနပ်ပါမလား ဗုဒ္ဓဘာသာဝင်တယောက်ရဲ့ဘဝပြည့်စုံပြီလားမပြည့်စုံသေးဘူးလားဒါကြောင့်ဘုန်းကြီးတို့ရွှေမင်းဝန်ဆရာတော်တိုက်တွန်းလိုက်ပါအချိန်လေးနည်းနည်းလေးပေးပြီးတော့ကိုဟာဗုဒ္ဓဘာသာဝင်တယောက်ရဲ့ဘဝပြည့်စုံအောင်တရားရိပ်တာလေးဝင်ပြီးအားထုတ်ပါလို့ဘုန်းကြီးတိုက်တွန်းကြမှာကျမ်းမာရေးကောင်းနေစဉ်ဘယ်အချိန်မှာလဲကဲဆိုလိုက်ကျမ်းမာတုံးပင်တရားဝင်တရား အစင်ပြေလာသည်သုမကြမ်းမာမှတရားမရမှားကြပါလိမ့်မည် မကြမ်းမာမှတရားမယမာကြပါလိမ့်မည်ေမကြမ်းမာစဉ်အိယာဘုံရောက်တဲ့အခါကြတော့မှအာကိုရမဲ့ ကိုမှအားကိုးစရာမရှိတော့အဲ့ဒီမှာတရားလေးနဲ့ကိုတရားလေးနဲ့ကိုနေကိုတရားလေးနဲ့ကိုအားထုတ်နေကိုကို၌ကမှဒီတရားတွေကိုအပြည့်အဝအားမထုတ်ခဲ့ဘူးယင်ဝေဒနာတွေအပြင်းထန်နှိပ်စက်ခံနေရတဲ့လူနာတယောက်ကိလနာတယောက်ဒီတရားကိုတတိယနိုင်သလားမရနိုင်ဘူးလားမရနိုင်ဘူးယောဂီတို့တကယ်တရားညောင်ဆောင်ပေါ်ရောက်မှအမလီငါထုတ်ထားတဲ့တရားလေးငါထုတ်တယ် သိပြီးတော့စိတ်ကူးမကျင်လိုက်ပါနဲ့ဘာဝိတာဘဟုလိကတာကျိန်ဖန်များစွာအငြင်းမပြတ်အဲ့ဒီမှာတတိကံပြီးတော့ရှုနေပွားနေအားထုတ်နေတဲ့ပုဂ္ဂိုလ်မျိုးမှအဲ့ဒီလိုတရားညောင်ဆောင်မှုရောက်တဲ့အခါမှာတတိလေးခံနိုင်တာတာမန်တရားလေးတစ်ချိန်လောက်တစ်ခါလောက်ဝင်ဘူးရရုံအားထုတ်ဘူးထားရုံနဲ့တော့ တရားညောင်ဆောင်ရောက်လို့ဝေဒနာတန်နေအနှိမ့်ဆက်ခံနေရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားကိုတတိကိုမရတော့ဘယ်လိုမှနှလုံးမသွင်းနိုင်ဒါကြောင့်မို့တရားညောင်ဆောင်ရောက်တဲ့အခါကိုကိုကိုအာကိုလီရဒီတရားလေးတွေကိုတခါရင်အထုတ်ထားဖို့လိုသလားမလိုဘူးလားဗျာအေးအဲ့ဒီအချိန်ရောက်မှဘုန်းကြီးတို့ယောဂီများနောင်တရနေတတ်တယ်နောင်တပူပန်မှုတွေဖြစ်နေတတ်တယ်ငါဆရာသမားကောင်းကိုအမိခိုးရတယ် အမိခိုရလိုက်ပါလျက်ကနဲ့ငါတရားတွေအမထုတ်ခဲ့ဘူးငါသားကြောင့်သမီးကြောင့်ပစ္စည်းကြောင့်စီးပွားရေးကြောင့်အကြောင်းအမျိုးမျိုးကြောင့်ငါတရားကိုမဝင်ခဲ့နေတာအခုတော့မှားလေခြင်းငါဘယ်လိုအထုတ်ရပါမလဲဘယ်လိုရှုရမလဲဘယ်လိုမှတ်ရမလဲဘာမှမသိတော့ဘယ်လိုလုပ်ပြီးတရားကိုနှလုံးသွင်းရမှမသိတော့ဘဲနဲ့အဲ့ဒီမှာတခါလေတွေးတွေးဝေဝေနဲ့သိရတတ်တယ်ဒါကြောင့်မတွေးမဝေကိုတရားလေးနဲ့ကိုနှလုံးသွင်းသိနိုင်အောင်ဆိုတာအပြည့်ဝ ကျမ်းမာရေးကောင်းစဉ်အထုတ်ထားဖို့ရလိုသလားမလိုဘူးလားလိုတယ်ဒါကြောင့်မို့ကျမ်းမာရေးကောင်းစဉ်မှာတရားဝင်ပါတဲ့မြတ်စွာဘုရားကမကျမ်းမာတဲ့အချိန်ကရင်ကြောင်ဆောင်ပေါ်မှာပက်လက်အနေထားရောရောက်မှတရားအထုတ်ခြင်းလေဆိုလို့ရပါမလားနောက်တစ်ခါနံပါတ်3တရားအထုတ်ရမယ်အချိန်ပုဏ္ဏစာပရံဘေကဝေဘေကုသူဘိခံဟောတိသူတတံသူလဘပိဏံသူကရံဥစေနပကဟိနယာပေတော ဘေခဝေယံတော်များအိုချစ်သားတို့ပုဏ္ဏစာပရံတရားအထုတ်ရမယ့်အချိန်ခါကာလနောက်တစ်မျိုးက သူဘိကံတာယာဝပြောသည် သူတတံကောင်းသောကောက်စပါရှိသည် သူလဘပိဏံဆွမ်းရလွယ်သည်ဒုက္ကရံဥစေနာပခေနာဥစေနာပခေနာတပိလက်ဆွဲ၍ဆွမ်းခံခြင်းဖြင့်ရာဘေတုံမြတ်တာခြင်းကဒုက္ကရံလွယ်ကူပါ၏ တရားရအဲဆွမ်းရဖို့ရအင်မတန်လွယ်ကူတယ်ဘယ်နေရာဘယ်အိမ်ကိုပဲသွားပြီးရရခက်ခက်ခဲခဲမရှိဘူးဆွမ်းတပါးတော့ထွက်လောင်နိုင်တယ်အဲ့လိုလှူနိုင်တယ်အဲ့လိုအချိန်ခါကာလမျိုးတဲ့မိုးလေဝသကလည်းမှန်ကန်တိုင်ပြည်ကြီးကလည်းအေးချမ်းရာသီဥတုကလည်းကောင်းတဲ့အတွက်ကြောင့်မို့ဆံရည်စပါးတွေကလည်းပေါ်များတယ် အဲလိုပေါများတဲ့အတွက်ကြောင့်မို့လူတွေဟာအားလုံးပြည့်စုံပြီးတော့နေကြတဲ့သာဝန်နေရင်အခက်ခဲမရှိပြည့်စုံနေတဲ့အချိန်ကာလမျိုးလေးမှာတရားအားထုတ်လို့ရှိရင်တရားနှင်းနှင်းရမှာလားမြန်မြန်ရမှာလားတရားတွေမြန်မြန်ရမယ်တကယ်လို့ဘုန်းကြီးတို့ယောဂီများအဲ့ဒီလိုစာရေးတောက်ရေးတွေခက်ခဲပြီးတော့ဒုက္ခိခံငတ်မောက်ခေါင်းပါခြင်းဘေးကြီးကြုံတွေ့နေတယ် ဆန်စမားတွေကလည်းပဲကောက်စမားတွေကလည်းမဖြစ်မိုးလေဝသကလည်းမမှန်ကန်အဲ့ဒီမှာဆွမ်းလေးတစ်ခါနဲ့တပားစာရဖို့အတွက်တမျိုးလုံးတရွာလုံးဆွမ်းပတ်ခန်းလို့တောင်းမှမရနိုင်ဘူးဆိုရင်အဲ့လိုအချိန်ခါကာလမျိုးမှာတရားအားထုတ်လို့တရားရပါမလားအဲ့လိုဆွမ်းရှားပါနေတဲ့အချိန်ငတ်မော့ခေါင်းပါခြင်းဘေးကြီးကျုံတွေ့နေတဲ့အချိန်ယောဂန္တရာဘေးကြီးကျုံတွေ့နေတဲ့အချိန် အဲ့လိုဘေးဒုက္ခတွေကြုံတွေ့နေတဲ့အချိန်မျိုးမှာတရားအားထုတ်ရင်ဘယ်လိုမှတရားမရလားအဲ့တော့တရားအားထုတ်ရမယ့်အချိန်ခါကာလအခုတိုင်းပြည်ကလည်းတာယာဝါပြောမိုးလေဝသမန်ကန်ဆာရည်သမားတွေပေါ်များလို့ဘယ်နေရာပဲသွားသွားဘယ်အိမ်မဲဆွမ်းရဆွမ်းရဆွမ်းတပန်းစာအတွက်အခက်ခဲမရှိပဲနဲ့လွယ်ကူနေပြီအဲ့လိုလွယ်လွယ်ကူကူနဲ့ရနိုင်ပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်အဲ့ဒီအချိန်ဟာတရားအားထုတ်ရမယ့်အချိန်ပဲ မလိုရမယ့်အချိန်နဲ့ဒီဆွမ်းအတွက်အခက်ခဲမရှိတော့ဘူးဆိုရင်တရားအထုတ်လို့ရပြီလေဆွမ်းအတွက်ခက်ခဲနေပြီဆိုရင်ဘုန်းကြီးတို့ကိုမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကတန်ဖုလပိတ်ခုယဟန်တော်များအဲ့ဒီမှာယဟန်တော်များတောထဲမှာသွားပြီးတော့တရားအထုတ်တယ်ပထမလဝါဆိုလမှာဆိုရင်တခါလေတို့ရဲ့ဆွမ်းခံရွာက ပုဂ္ဂိုလ်ကြီးကလောင်းညလှူကြဒါတရားထက်ထက်တန်တန်နဲ့လောင်းလှူကြတယ်နောက်ဆုံးတို့မှာဘေးတစ်ခုကျုံလာ ဘဲတခုကျုံလာတာကဘာလဲဆိုတော့တပုံတကန်နေရဲ့ထချွတ်တောင်းချမ်းပြီးတော့ဒီကောသကရွာမှာရှိကြတဲ့ပုဂ္ဂိုလ်တွေကိုပစ္စည်းဥစ္စာတွေလူရဲ့ဆံရည်စကားတွေလူရဲ့အဲ့ဒီမှာလူတွေကိုလည်းပဲသုံးပန့်အဖြစ်နဲ့ခေါ်ယူပြီးတော့ပစ္စည်းဥစ္စာတွေနဲ့ရွေးခိုင်းဆိုတော့အဲ့ဒီမှာသူတို့ရဲ့နေမီလုံခြုံမှုရှိရလားမရှိတဲ့အခါကဏ္ဍကြတော့အဲ့ဒီပုဂ္ဂိုလ်တွေဟာထိတ်ထိတ်လန့်လန့်နဲ့နေကြရအဲ့လိုထိတ်လန့်တုန်လှုပ်ပြီးတော့ဟောအဲ့ဒီမှာမိမိရဲ့ အိမ်ဝင်နေမိမိရဲ့မြို့တွေမိမိတို့ရွာတွေတခိုးတည်းမြလူဆိုးသူဆိုးတွေမဝင်နိုင်အောင်ခြံစည်းရိုးတွေလုံခြုံအောင်မကရဘူးလားနေ့မှတလက်ညမှတလက်သူဆိုင်နဲ့သူအလှည့်နဲ့တခါလဲစောင့်ပြီးတော့မနေရဘူးလားအဲဒီတော့အကုန်လုံးကတခါလဲလှုပ်ရှားပြီးတော့မိမိရဲ့အသက်ရှင်ရေးအတွက်မိမိရဲ့ဇာဝနေရေးပြည့်စုံရေးအတွက်လောက်ကင်နေရတော့တန်ဃာတော်ရှင်မြတ်တွေကိုဆွမ်းနာမပြည့်စုံအောင်လောင်းနိုင်သေးရနော် မလောင်းနိုင်မလှူနိုင်တော့အဲ့ဒီလိုမလောင်းနိုင်မလှူနိုင်တဲ့အခါတန်ဃာတော်တွေဆွမ်းမပြည့်စုံတော့တရားဤအာထုတ်လို့ရသေးရလားဆွမ်းတရက်လောက်မပြည့်စုံလာလေသိခံနိုင်ပေမဲ့တရက်ကနှစ်ရက်နှစ်ရက်ကသုံးရက်လမ်းနဲ့ခြီးပြီးတော့ပြည့်ပြည့်စုံစုံမဖုံးပေးရဘူးဆိုရင်အဲ့ဒီတန်ဃာတော်ဤတရားအာထုတ်လို့ရနိုင်မှာမလားဗျာဒီဒါကြောင့်မို့တခါလဲဆံရည်စဘာပေါ်မြမိုးလေဝတ္တရီမှန်ကန်ဆံရည်စဘာဤပေါ်မြလူရဲ့တရားတရားအလျောက် ဘယ်အိမ်မဲဝင်ရရတပန်းစာအတွက်တော့ခက်ခဲမရှိလို့ဆွမ်းများရလွယ်တဲ့အချိန်ဆိုရင် တရားဝင်ရင်တရားအားထုတ်လို့တရားရနိုင်သလားမရနိုင်ဘူးလားခုဘုန်းကြီးတို့ရွှေမင်းဝန်သာသနာရိပ်တာမှာဆွမ်းအလူရှင်နေမပေါ်များဘူးလားပေါ်များတယ်ပေါ်များတဲ့အတွက်ကြောင့်မို့ခုဘုန်းကြီးတို့တရားအားထုတ်ရတဲ့ပုဂ္ဂိုလ်တွေဆွမ်းအတွက်ကြောင့်ကြစရာပူပင်စရာလိုသေးလား ဘာမှမလိုတော့ဘဲနဲ့ကိုတရားလေးကိုကိုတခါနဲ့စိတ်အေးလက်အေးနဲ့စောင်းပေးပြီးတော့တရားကြီးအာမထုတ်နိုင်ဘူးလားအထုတ်နိုင်တဲ့အတွက်ကြောင့်တရားအသိဉာဏ်လူတွေနှင်းနှင်းရမှာလားမြန်မြန်ရမှာလားဒါကြောင့်တရားအထုတ်တဲ့အခါမှာဆွမ်းနေပေါ်များဆွမ်းရလွယ်စင်မှာတရားဝင်ဖို့ရအရေးမကြီးဘူးလားကဲဆိုလိုက်ဆွမ်းရလွယ်စင်တရားဝင်အသင်ပြေလာသည် စွမ်းရလွယ်စင်တရားဝင်အသင်ပြေလှသည်ွမ်းရှားကမှ တရားမရမာကြပါလိမ့်မည်ဆွမ်းရှာကမှတရားမရမာကြပါလိမ့်မည် ဒီမိမိတို့ဒီမှာဆွမ်းနေရှာရတာဆွမ်းအတွက်လွယ်ကူတဲ့ချိန်ဘာမှပူပင်စရာမရှိကြောင်းကြစရာမရှိအဲ့ဒီအချိန်မျိုးဟာမိမိတို့တရားဝင်လို့တရားအားထုတ်လို့အကောင်းဆုံးချိန်ပဲအဲ့ဒီအချိန်မျိုးမှာတရားဝင်အားထုတ်လို့ရှိရင်ဆွမ်းအတွက်ကြောင်းကြပူပင်စရာမရှိတဲ့အတွက်အားထုတ်ရတာတမာရီမြန်မြန်မရနိုင်ဘူးလားစိတ်တည်ငြိမ်မှုတမာရီတွေ မြန်မြန်ရလို့တက်တန်အားကောင်းစွာရပြီဆိုရင်ယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့ဝိပဿနာဉာဏ်နေရောမြန်မြန်ဖြစ်မလားနေနေဖြစ်မလားဒီဉာဏ်နေအစစ်စစ်ရင့်ကျက်ပြည့်စုံပြီဆိုရင်မဉဏ်ပူဉဏ်နိဗ္ဗာန်ကိုရောမရနိုင်ပေဘူးလားတရားတို့တွေမြန်မြန်ရနိုင်တယ်ဒါကြောင့်မို့အဲ့လိုအခုလိုဆွမ်းရလွယ်စဉ်ဘုန်းကြီးတို့တန်ပြီးတာယာဝါပြောဆံရည်သမားတွေပုံများပြီးတော့စာဝတ်နေရအခက်ခဲမရှိပြည့်စုံနေတဲ့ချိန်လေးမှာ တရားဝင်ပြီးတော့အားထုတ်လိုက်ရင်ညံ့ညံ့ကြီးမရနိုင်ဘူးလားဗျာနောက်တစ်ခါနံပါတ်၄နေရာပြင်ပုဏ္ဏစာပရံဘိခဝေမနုဿာတံမေကတံမောဒမာနာအဝိဝရမာနာခိရောတကိဘူတံအညံမေညံပိယစကုယေတမတန္တဝိဟရန္တိတရားအားထုတ်ကြမဲ့ပုဂ္ဂိုလ်များအားလုံးလူအပေါင်းတွေညီညွတ်ပြီးတော့နေတဲ့အချိန်တဦးနဲ့တဦးချစ်ချစ်ခင်ခင်ညီညီညွတ်ညွတ် တဦးနဲ့တဦးတွေ့ကြတဲ့အခါကာလမှလည်းပဲဝမ်းမြောက်ဝမ်းသာတရားတွေဆွေးနွေးကြစကားတွေဆွေးနွေးကြညင်းခုံမှုမရှိဘဲနဲ့နုနဲ့ရေတခါလေရောလိုက်တဲ့အခါကာလမှမကွဲပြားသလိုနုနဲ့ရေများရောလိုက်ရင် ကွဲပြားမှုရှိရလားမရှိဘူးစီထဲမှာရေရောရင်ရောဘယ်လိုနေလဲစီကတခြားရေကတခြားတခြားစီပဲဘယ်လိုမှရောနှောလို့မရဘူး အဲ့ဒီနှုတ်ထဲမှာကြတော့ရေရောလိုက်ရင်တခါလေတသားလေးကြာလာဒါကြောင့်မို့အဲ့ဒီလိုနှုတ်နဲ့ရေရောစားတလို့အားလုံးသောပုဂ္ဂိုလ်တွေဟာတဦးနဲ့တဦးချစ်ချစ်ခင်ခင်ညီညီညွတ်ညွတ်ဖြစ်နေတဲ့အချိန်အဲ့ဒီအချိန်ခါကာလမျိုးမှာတရားတွေဝင်မှာတရားတွေအားထုတ်ပါအဲ့လိုချစ်ချစ်ခင်ခင်ညီညီညွတ်ညွတ်ဖြစ်နေတဲ့အချိန်မျိုးမှာတရားမဝင်မဲနဲ့ဘေးဒုက္ခတွေကြုံတွေ့လာတဲ့အချိန်ခါကာလမှာတဦးနဲ့တဦးတန်တရားတွေဝင် တဦးပေါ်မှာတဦးယုံကြည်မှုဤကင်းမဲ့အဲ့ဒီလိုအချိန်ကာလမျိုးရောက်ပြီဆိုပါရင်ငြိမ်သက်မှုရောရှိသေးရလားတဦးပေါ်မှာတဦးမယုံကြည်တဦးပေါ်မှာတဦးယုံကြည်မှုဤကင်းမဲ့အဲ့ဒီမှာအဲ့လိုဖြစ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီစိတ်ရဲ့မတည်ငြိမ်မှုကြောင့်တရားတွေအထုတ်လို့ရပါမလားဗျာမရနိုင်တော့ဘူးဒါကြောင့်မို့မိမိတို့ဟာဘေးဒုက္ခတွေ မကြုံတွေ့ခင်လေးအာလို့တူပေါ်မှာတူချစ်ခင်ညညွတ်နေတဲ့အချိန်ဘေးကင်းတဲ့အချိန်ပေါ့အဲ့ဒီအချိန်ကာကာလမျိုးလေးမှာတရားတွေဝင်ပြီးတော့အားထုတ်ရင်တရားမြန်မြန်မရနိုင်ဘူးလားဒီဆိုလိုက်ဘေးမဖြစ်ခင်တရားဝင်အစင်ပြေလာသည်ဘေးမဖြစ်ခင် တရားဝင်အစင်ပြေလှသည်ဘေးတွေကမှတရားမယမာကြပါလိမ့်မည် ဘေးတွေကမှတရားမရမှားကြပါလိမ့်မည် အေးအားလုံးဟာတဦးနဲ့တဦးညီညွတ်မှုတွေမရှိတော့ဘူးတန်တရားတွေဝင်ကုန်ပြီယုံကြည်မှုတွေကင်းမဲ့ကုန်ပြီဆိုပါရင်ပောက်ကွဲမှုတွေမဖြစ်နိုင်ဘူးလားအဲလိုပောက်ကွဲမှုတွေဖြစ်ပြီးညီညီညွတ်ညွတ်မရှိတော့ဘဲနဲ့ကွဲပြားကုန်ကြပြီဆိုတဲ့အခြေမျိုးမှတရားရိပ်တာဝင်ပြီးတော့တရားတွေအထုတ်ခြင်းလို့တရားတွေရနိုင်ပါဦးမလားမရနိုင်ဘူးအခုချိန်ကျတော့ယောဂီတို့ကနေအောင်လေ ဒီမှာတရားလေးအထုတ်ကောင်းတဲ့အချိန်လေးနေပါအောင်လားဆိုရင်မလေးမအားလို့ဖျားမအားလို့ဖျားဆိုပြန်တယ်အေးဟိုမှာပြင်ဘက်မှာတခါတည်းအဆင်မပြေတော့ဘူးဆိုရင်တပည့်တော်မပြန်လျားစင်တယ်ဟိုရက်လေးတိုးပြရစေလုတ်ကုန်ပြီအဲ့ဒီခါကျတော့လုတ်ကုန်ပြီဒီမှာလည်းပဲအခက်ခဲကြီးကြုံနေပါပြီဆိုမှဘုန်းကြီးတို့ဟို88ရေခင်းလေးကိုဘုန်းကြီးပြန်ပြန်တရိယာအဲ့ဒီအချိန်ခါကာလတုန်းကအကုန်လုံးဟာအားလုံးသိကြပြီတာဖြစ်တယ်အားလုံးဟာညှဉ်းညွတ်မှုကြီးရှိသလားမရှိဘူးလား အားလုံးမညင်မညွတ်ကွဲပြားကုန်ကြပြီဆိုတဲ့အခါကျတော့အားလုံးတူပေါ်မှာတူယုံကြည်မှုအေးကင်းမဲ့တော့ဘေးတွေမကြုံရဘူးလားအဲ့ဒီအခါကာလမျိုးမှာကျတော့စာဝန်နေရေးကစခက်ခဲသလားမခက်ခဲဘူးလားအဲ့ဒီမှာဘုန်းကြီးကယောဂီတွေပြန်ကြအောင်ဆိုတာဘယ်သူမှမပြန်ဘူးနေပါရစေပြောလို့ကိုမရဒီမှာအတင်းအခက်ခဲတွေကြုံတွေ့နေရတဲ့အချိန်အဲ့ဒါဘယ်လိုမှပြန်လှုပ်လို့ကိုမရဘူးအဲ့ဒီမှာဒုက္ခတွေရောက်ပြီးတော့တနေ့လားလဲပဲပြုတ်ပလိမ့်မယ် ဆုံးနေတယ်ဒါမျှသားခဲ့ရတာဘုန်းကြီးတို့ဒါမို့အဲ့ဒီဘုံကအဲ့ဒီအချိန်ကိုဘုန်းကြီးပြန်ပြန်မှတ်ရဒီတရားလေးဟောလိုက်တယ်ဟောလိုက်တိုင်းဟာဩဟုတ်တယ်ညင်ညွတ်နေတဲ့အချိန်ကအကောင်းဆုံးမညင်ညွတ်လို့တူပုံမှာတူယုံကြည်မှုတွေကင်းမဲ့တဲ့အချိန်ကဘလို့မှတရားတွေအားထုတ်လို့မရပါပဲလားအဲ့ဒီအချိန်တုန်းကသူတရားသူတို့ရိတ်တာကလည်းပြန်လွတ်လို့မရမပြန်နိုင်တာဒါပေမဲ့တရားအားထုတ်လို့ရသလားဆိုတော့ဘယ်သူမှမရဘူး အိမ်ကလူလည်းစိတ်ပူတယ်သူကဒီကနေအိမ်ပြန်သွားရင်ပုံဆိုးမှာဆိုတော့မပြန်ဘူးကပြန်လွတ်လို့ကိုမရအဲလိုအထုတ်လို့မရတော့ဘာလုပ်ရလဲဆိုတော့ဘုန်းကြီးတို့မေတ္တာပဲထိုင်ပို့ကြရတယ်အဲလိုမှဒါကြောင့်တရားအထုတ်တယ်ဆိုတာဘေးတွေကင်းပြီးတော့ညီညွတ်နေတဲ့အချိန်မျိုးမှာတရားအထုတ်ရင်တရားမရနိုင်ဘူးလားဗျာတရားရနိုင်တယ်နောက်တခါနံပါတ်5နေရာပြင်ပုဏ္ဏစာပရံဘိကဝေတံဃောတမ္မေကောသမောဓမ္မနော အဝိဝရမနောဧကုတ်တေသော ဖာတုဝိဟာရတိနံပါတ်5ကတန်ဃာတော်များညီညွတ်နေတဲ့အချိန်နဲ့ဘယ်သူတွေညီညွတ်တဲ့အချိန်လဲအေးတန်ဃာတော်များညီညွတ်နေတဲ့အချိန်ဟာတရားအားထုတ်လို့အကောင်းဆုံးချိန်ရယ်တန်ဃာတော်များညီညွတ်တယ်ဆိုတာကတပားနဲ့တပားညင်ခုံမှုခက်ရန်ဖြစ်ပွားမှုရှိသေးလား မရှိတော့ဘူးတိမ်ပေါ်မှာတက်ပြီးတော့ပါတိမောက်ပြုကြပြီဆိုရင်လည်းပဲကံကြီးကံငယ်ဆောင်တဲ့ခံမှလည်းအတုတကွပြုကြအေးအတုတကွပြုကြတဲ့အချိန်ကဒါတန်ဃာတော်များညီညွတ်တဲ့အချိန်ပဲတန်ဃာတော်များကွဲပြားမညီညွတ်တော့ဘူးဆိုရင်တန်ဃာကံနေဆောင်ရမှာလည်းပဲအတုတကွတိမ်ပေါ်မှာတန်ဃာကံဆောင်ပါသေးရလားလုံးဝကိုမဆောင်ကြတော့တပန်းနဲ့တပန်းတွေ့ရပြီဆိုရင်လည်းပဲတမက်ကအချင်းချင်းဟာ နစေဝအညံမေညာဧကောတဟွန်တိညင်ညွတ်နေတဲ့အချိန်ဟာလုံးဝတစ်ပါးနဲ့တစ်ပါးဆဲရည်တာ တိုင်းထွာတာမရှိဘူးတဲ့မညင်ညွတ်တဲ့အချိန်ကျတော့ဩတစ်ပါးနဲ့တစ်ပါးမမြင်လိုက်နဲ့မြင်လိုက်တာနဲ့အစကဒီကောင်းတော့ကွာအမှုချိတ်ပြရမယ်အဲ့မှာဒီမှာဖြစ်ကုန်ကြတာလေလေအဲတပန်းနဲ့တပန်းညင်ညွတ်နေတဲ့အချိန်ကြတော့ဟောပြိပါတာတယောက်ကိုတယောက်ချင်းချောက်တာတွေရှိရလား အေးမညင်ညွတ်တဲ့အခါကလည်းကြတော့ဟောတပန်းနဲ့တပန်းတွေ့လိုက်ပြီဆိုချင်းချောက်လာပြီအဲ့ဒီမှာအဲ့ဒီလိုပေါ့မညင်ညွတ်တော့ဘူးဆိုရင်အဆင်းကုန်မပြေတော့အဲ့တော့အဲ့ဒီလောက်ကွဲပြားတာလေးကိုအသာထားလိုက်ပါအောင်လေတန်ခါများမညင်ညွတ်ဘူးဆိုရင်အခုဘုန်းကြီးတို့ယောဂီတွေပေါ့တန်ခါတော်တွေကြွတဲ့အခါလေးကြည့်လိုက်ဟိုကနေထွက်လာလိုက်ဒီကနေထွက်လာလိုက် အဲ့ဒီမှာဟိုနေရာကဝင်ဒီနေရာကဝင်ဟိုသင်္ကန်းယုံတဲ့ပုဂ္ဂိုလ်ကယုံသင်္ကန်းခြုံတဲ့ပုဂ္ဂိုလ်ကခြုံသင်္ကန်းကြီးရမ်းတဲ့ပုဂ္ဂိုလ်ကရမ်းခါပတ်တဲ့ပုဂ္ဂိုလ်ကပတ်ကဲအဲ့ဒီမှာညီညီညွတ်ညွတ်မတွေ့ရဘူးဆိုရင်ဘယ်နဲ့လဲကြီးညိုစရာကောင်းမလားမကောင်းဘူးလားလုံးဝကိုကြီးညိုစရာမရှိတော့ဓမ္မညီညွတ်တာအဲတန်ဃာတော်များညီညီညွတ်ညွတ်နဲ့သင်္ကန်းလေးယုံလို့ပဲဖြစ်စေရမ်းလို့ပဲဖြစ်စေခြုံလို့ပဲဖြစ်စေ တခါတည်းတန်းစီပြီးကြွနေတာလေးမြင်ရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာကြီးညိုစိတ်တွေဖြစ်သလားမဖြစ်ဘူးလားကြီးညိုစိတ်တွေဖြစ်တယ်ဒါကြောင့်မို့ဒီမှာတခြားတခြားဒီမှာကွဲပြားနေတာတဦးနဲ့တဦးစိတ်သဘောထားချင်းကွဲပြားနေတာမဆိုထားနဲ့ဒီမှာသွားလာလာတာနေတာထိုင်တာစသည်ဆွန်စားကွန်စားကြွရလေးမှစလို့မငြင်းမညုတ်ကလေးများသွားကြလာကြပြီဆိုရင်ကြီးညိုပွဲဖြစ်သေးရလားဗျာ မဖြစ်တော့ဘူးပဲတတ္တအပတနာစေဝနာပတိဒန္တိပတနာနိသဧကိသနာအညတထဟောတိတထတို့တန်ငါကွဲပြားရ၌ဝါမညညို့ရ၌အပတနာစေဝမကြည်ညိုကုန်သေးသောသူတို့သည်လည်းနပတိရဟန္တိမကြည်ညိုကြကိုတန်ဃာတွေကွဲပြားနေပြီအဆင်ပြေကြတော့ဘူးတန်ဃာတွေမညင်ညွတ်ကြတော့ဘူးဆိုရင်တပါးတပါးတိုင်းထွားကြပြောဆိုကြဟောကြဟဲ့ကြ ဒါဒီလိုဆိုရင်မကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေရောကြည်ညိုပါဦးမလားမကြည်ညိုတော့ပတဏာနိစာကြည်ညိုကြကုန်သောပတဏာနာကြည်ညိုကြကုန်သောဧကိသနာချိုသောသူတို့ဤလေအညာတထတပါသောချင်းရန်အပြင်အကြည်ညိုပြည့်ခြင်းသည်ဟောတိဖြစ်ပါ၏အဲဒီမှာကြည်ညိုပြီးသားပုဂ္ဂိုလ်တွေလည်းပဲ ဒီလိုတန်ဃာတွေကွဲပြားနေတာတွေ့လိုက်ရလို့ရှိရင်ပို့ပြီးတော့များကြီးညိုလာသလားကြီးညိုပြက်သွားသလားအကြီးညိုတွေပြက်သွားရင်တရားတရားတွေဆုတ်ယုတ်သွားတယ်အဲဒီလိုမဆိုတမ်းနဲ့အခုလိုတန်ဃာတော်များဆွန်စားကြွားတဲ့အခါတဏှာရာကတန်ဃာကံဆောင်ကြွားတဲ့အခါကြည့်ဘုရားဗုဒ္ဓဘာသာဝင်တွေပဲအလုံးတွေ့နေတာပဲလေဗုဒ္ဓဘာသာဝင်တွေတကယ်ရဏသုံးပါးကိုတကယ်ကင်းဆိုင်တဲ့ပုဂ္ဂိုလ်များ တချို့ဆရာသမားကောင်းရဲ့အဆုံးအမကိုကောင်းကောင်းကြီးရထားတဲ့တရားဓမ္မများဆိုရင်ကြည့်လိုက်တာနဲ့ပဲဘလို့တန်ဃာတော်တွေဟာကြီးညိုပွဲဆောင်နေညင်လိုက်တာနဲ့တခါလည်းဖြစ်သွားအေးဒီလိုမဟုတ်ဘဲနဲ့တန်ဃာတော်တွေနဲ့ဟေလာဝါလာရောနှောပြီးတော့တခါတဲ့ကနန်းတောင်ဘာတောင်အဲ့ဒီလိုအဖွဲ့အစည်းအဲ့ဒီလိုပုံကိုယ်တွေမျိုးဆိုရင်ကတော့ တန်ခါဆက်တန်ခါမှရွေးပြီးတော့ကြည်ညိုတတ်သလားမကြည်ညိုတတ်ဘူးလားမကြည်ညိုတတ်ဘူးသူတို့ကတော့ရောမယ်နှောမယ်ဟာအဝေးကနေလှမ်းပြီးခေါ်မယ်ကိုတော့ဘယ်လိုလဲဟာရတန်တန်ခါတော်ကလည်းဟေ့တကဘယ်လိုလဲတကမဘယ်လိုလဲဒီမှာဘာနာဘကဘယ်လိုတော့ဆိုတာဖြစ်ကုန်အဲတော့မကြည်ညိုသေးတဲ့ပုံကိုယ်တွေလည်းမကြည်ညိုသလိုကြည်ညိုပြီးသားပုံကိုယ်တွေလည်းအဲ့လိုပုံကိုယ်တွေကိုကြည်ညိုလို့ရသေးလားမရတော့ဘူး အဲ့တော့ဘယ်နေရာကိုပဲကြွကြွတန်ခါကံကြီးကံငယ်ဆောင်ရမှာပဲကြွကြွဆုံးစားတဲ့နေရာကိုပဲကြွကြွနောက်ပြီးတော့စာသင်စာချတဲ့နေရာကိုပဲကြွကြွဘုန်းကြီးတို့ယောဂီများအားလုံးစနစ်တကျလေးတွေနဲ့သင်္ကန်းလေးကိုတည်တည်တတ်တတ်ဝတ်ယုံပြီးတော့စနစ်တကျလေးကြွကြမယ်ဆိုရင်ညင်ညင်ညွတ်ညွတ်ကြွနေတာလေးကိုမြင်ရရင်မကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေလည်းပို့ပြီးတော့မကြည်ညိုဘူးလားကြည်ညိုလာတယ်ကြည်ညိုပြီးသားပုဂ္ဂိုလ်တွေကြတော့ရောတိုးလို့တိုးလို့မကြည်ညိုပြီဘူးလား တတ္ထအပတနာဇေဝပတိဓာတိပတနာနိစ္စဘေယောပါဝဟောတိတဲ့တတ္ထတို့ညင်ညွတ်ရာ၌အပတနာဇေဝမကြည်ညိုကုန်သေးသော သူတို့သည်လေပတိဓာတိကြည်ညိုကြကုန်၏တဲ့ပတနာနိစ္စကြီးညိုပြီးကုန်သောသူတို့ဤသည်ဘိယောပါဝောအလွန်ကြီးညိုသည်ဖြစ်သည်ဟောသည်ဖြစ်ပါလေ၏တန်ဃာတော်များညီညွတ်နေတာကို တွေ့ရမကြီးညိုသေးတဲ့ပုဂ္ဂိုလ်တွေကလည်းပဲကြီးညိုလိုက်တာဟော ကြည်စမ်းဒီကြောင်းတိုက်ကြီးတန်ဃာတော်ကြီးကြွလာလိုက်တာကြီးညိုစရာတချိန်တခါလေးရောက်ဘူးတာနော်အဲ့ဒီတချိန်တခါလေးရောက်ဘူးပြီအဲ့ဒီလိုတန်ဃာတော်များညီညီညွတ်ညွတ်ကြွတာညီညီညွတ်ညွတ်စာသင်တာညီညီညွတ်ညွတ်စာတက်တာညီညီညွတ်ညွတ်ဘုရားဝတ်တဲ့တာညီညီညွတ်ညွတ်တရားနှလုံးသွင်းနေတာအဲ့ဒါလေးမြင်ရရင်တချိန်တခါလောက်ဒီကြောင်းတိုက်ကိုရောက်ဘူးဒီတန်ဃာတွေဖူးတွေ့ဘူးတာနဲ့ကြီးညိုစိတ်တွေမဖြစ်ဘူးလား ကြည်ညိုပြီးသားပုံကိုယ်တွေအနေနဲ့ရောတိုးလို့တိုးလို့မကြည်ညိုပေဘူးလားဗျာကြည်ညိုတယ်အဲဒီလိုတန်ဃာတော်များညင်ညွတ်နေတဲ့အချိန်မျိုးလေးမှာမိမိတို့တရားဘာဝနာတွေအားထုတ်ရမယ်ဆိုရင်နဲ့အဲ့ဒီပုဂ္ဂိုလ်တရားတွေနှိမ့်နှိမ့်ရမှာလားမြန်မြန်ရမှာလားအေးမြန်မြန်ရမှာဒါကြောင့်တရားဝင်မယ်ဆိုပါရင်တန်ဃာတော်များဘာဖြစ်တဲ့အချိန်လဲညင်ညွတ်တဲ့အချိန် အဲဒီတော့တန်ဃာတော်များကွဲပြားနေတယ်ကြောင်းတိုက်ကြီးတကြောင်းတိုက်ထဲမှာဟိုကြောင်းနဲ့ဒီကြောင်းနဲ့မညင်ညောဟာဟိုပဲချမ်းနဲ့ဒီပဲချမ်းနဲ့မညင်ညောအထက်ထက်နဲ့အောက်ထက်နဲ့မညင်ညောအဲဒီလိုကြောင်းတိုက်မျိုးသွားပြီးတော့နေရတဲ့တရားဓမ္မများကဲလက်တွေ့သွားနေတဲ့ပုံကိုယ်တွေလည်းရှိမှာပါကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်တယ်အဲဒီလိုမညင်ညွတ်တဲ့နေရာကိုသွားကြည့်လိုက်တခါလေအကုသိုလ်ပဲဖြစ်နေတာကိုယ်ကလည်းကိုယ်ကိုယ်တော်ပဲကအဲတော့အကုသိုလ်တွေဖြစ် ကိုဘက်ကကိုတော်ကိုကြည့်မရအောင်ဖြစ်အဲ့ဒီလိုတွေဖြစ်ပြီးတော့တခါလေကိုယ်ပံအကုသိုလ်တွေဖြစ်တာဒါကြောင့်ညီညွတ်တဲ့တန်ဃာတော်များစီတွားလိုက်ရတဲ့အခါကျတော့ကုသိုလ်စိတ်တွေမဖြစ်ပေဘူးလားဟင်အဲ့ဒီလိုစိတ်တွေကကြည်လင်ပြီးတော့တရားဘာဝနာများအားထုတ်မယ်ဆိုရင်စိတ်ကြည်လင်နေတဲ့အတွက်တမာရီနှိမ့်နေရမလားမြန်မြန်ရမလား စိတ်တည်ငြိမ်မှုတမာရီတွေမြန်မြန်ရလို့ဒီတမာရီတွေထက်သန်အားကောင်းပြီဆိုရင်ယုံ nant ဖြစ်ဖြစ်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်တွေရောမြန်မြန်မဖြစ်ပေဘူးလားဒီဉာဏ်တွေအစစ်စစ်ရင့်ကျက်ပြည့်စုံပြီဆိုရင်ဘုန်းကြီးတို့ယောဂီများအောက်ထက်အပယ်လေးပါးလွတ်နိုင်လောက်တဲ့ဝိပဿနာဉာဏ်ထူးတွေတိအောင်မရနိုင်ပေဘူးလားဒီဉာဏ်တွေအားလုံးအစစ်စစ်ရင့်ကျက်ပြည့်စုံပြီးတော့မဲ့အစစ်စစ်ဖိုးအစစ်စစ်ဆက်ရောက်ပြီး ပါရမီလူရှိမယ်ဆိုရင်ကိလေသာအာသောကုန်ခံယဟန္တာတိအောင်မဖြစ်နိုင်နေဘူးလားဗျာဒါကြောင့်တရားအားထုတ်မယ်ဆိုရင်ဘယ်ချိန်မှအားထုတ်ရမလဲညင်ညွတ်နေစဉ်ကဲဆိုလိုက်ညင်ညိုဆဲတွင်တရားဝင်အစဉ်ပြေလှသည် ကွေပြာကမှတရားမယမှားကြပါလိမ့်မည်ဒီတန်ဃာတော်မြတ်ညီညွတ်နေတဲ့အချိန်မှာတော့တရားမဝင်ပဲနဲ့ မညင်ညွတ်တဲ့အချိန်ကြတော့မှတရားရိပ်တာရောက်ဟဲအားထုတ်လို့လည်းမကောင်းဘူးဘယ်လိုပါလဲအဲ့ဒီကြမှာတံဝေကတွေဖြစ်မနေနဲ့ဟုတ်တယ်မလားအဲ့ဒီကြမှာနောင်တတွေရမနေနဲ့ခုလိုညင်ညွတ်နေတဲ့အချိန်တန်ဃာတော်များ အချင်းချင်းဥပုပ်ပဝရဏတွေအတူတူပြုနေတဲ့အချိန်အားလုံးညင်ညွတ်နေတဲ့အချိန်ခါကာလမြို့မှာမိမိတို့တရားဝင်မယ်ဆိုရင်တရားနှိမ့်နေရမှလားမြန်မြန်ရမှလားကြည်တော့တရားအထုရမယ်ချိန်ခါဘယ်နှမျိုးလဲ ၅မျိုးနံပါတ်၁ကငယ်ရွယ်စဉ်နံပါတ်၂ကအေးနံပါတ်2ကကျမ်းမာရေးကောင်းစဉ်နံပါတ်3ကဆွမ်းရလွယ်စဉ်နံပါတ်4ကဘေးမဖြစ်ခင်နံပါတ်5ကတန်ဃာတော်များညီညွတ်မှုရစဉ်ဒီချိန်ခါကာလ5မျိုးတရားဝင်မယ်ဆိုရင်တရားရနိုင်သလားမရနိုင်ဘူးလားအခုဒီချိန်ခါကာလကြီး5မျိုးနဲ့ကြုံသလားမကြုံဘူးလား ကဲဘုန်းကြီးတို့ယောဂီများတရားဝင်ဖို့ကိုသာမြန်မြန်ကြီးကြိုးစားလိုက်ကြဒီချိန်သာကြိုးစားလိုက်မယ်ဆိုရင်မိမိတို့ပါရမီလျောင်းတရားသိဉာဏ်တို့တွေမရနိုင်ဘူးလားရနိုင်တယ်အိမေကောပြင်းစအိမေကောပြင်းစီမေဘိခဝေဓမယပရဏယကတမေပြတပရဏယဘေကဝေယဟံတော်များဥจิตတာတို့ဘေကဝေယဟံတော်များဥจิตတာတို့ပရဏယကမ္မထံတရားအာထုတ်ခြင်းငါ ကမ္မထံတရားအားထုတ်ခြင်းကသမယအချိန်ခါကာလတို့သည်ဤမေခောပြင်စဤငါးပါးတို့ပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည်အဝဆာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း